အခန်းကြီး3အငယ်1မှ9တဖန်အချင်းလူသားတင်တွေ့သောအရာကိုစားလော့ဤစာလိတ်ကိုစားပြီးလင်ဤဒေလအမျိုးသားတို့ရှိရာသို့တွား၍ဟောပြောလို့ဟု မိန်တော်မူသည့်အတိုင်ငါသည်ပါဇက်ကိုဖွင့်စဉ်ထိုစာလိတ်ကိုခွန့်တော်မူလျက်အချင်းလူသားငါပေးသောဤစာလိတ်ကိုစား၍ဝမ်းပြည့်စေလော့ဟု မိန်တော်မူသည့်အတိုင်ငါသည်စား၍ပါဇက်၌ ပြားရည်ကဲ့သို့ချို၏။တဖန်အချင်းလူသား၊ဣသရေလအမျိုးသားတို့ရှိရာသို့သွား၍ငါ့စကားကိုဟောပြောလော့။သင်မသိမကျွမ်း၊နားလည်ခဲသောစကားကိုပြောတတ်သောလူမျိုးရှိရာသို့သင့်ကိုငါစေလွှတ်သည်မဟုတ်။ဣသရေလအမျိုးရှိရာသို့စေလွှတ်၏။သင်မသိမကျွမ်း၊နားလည်ခဲသောစကား အလင်းနားမလည်နိုင်သောစကားကိုပြောတတ်သောလူအမျိုးမျိုးတို့ရှိရာသို့စေလွှတ်သည်မဟုတ်။အကယ်၍ထိုသို့သောသူတို့ရှိရာသို့စေလွှတ်လျှင်၊သင့်စကားကိုနားထောင်ကြလိမ့်မည်။ဣသရေလအမျိုးတို့မူကား၊သင့်စကားကိုနားမထောင်ကြ။ငါ့စကားကိုပင်နားမထောင်ကြ။ဣသရေလအမျိုးသားအပေါင်းတို့သည် ခိုင်မာသောနဖူးနှင့် ခိုင်မာသောနှလုံးရှိကြ၏။ တို့ရတွင် သူတို့မျက်နာတစ်ဖက်၌တင်ဤမျက်နာကို၎င်းသူတို့နဖူးတစ်ဖက်၌တင်ဤနဖူးကို၎င်းငါခိုင်ခန့်စေပြီတင်ဤနဖူးကိုကြောက်ထက်မက စိန်ထက်သာ၍ခိုင်မာစေပြီသူတို့သည် ပုံကံတတ်သောအမျိုးဖြစ်၍တင်သည်မကြောက်နှင့် သူတို့မျက်နာရည်ကြောင့်စိတ်မပြည့်နှင့်ဟု မိန်တော်မူ၏အငယ်တစ်ဆယ်မှဆယ်ငါတဖန်အချင်းလူသား တင့်အားငါပြောလက်တန့်သမျှသောစကားတို့ကိုနားထောင်၍နှလုံးသွင်းလော့တိမ်သွာခြင်းကိုခံရသောတင်ဤအမျိုးသားချင်းတို့ရှိရာသို့တွား၍အရှင်ထာဝရဘုရားမိန့်တော်မူသည်ဟုသူတို့နားထောင်သည်ဖြစ်စေနားမထောင်သည်ဖြစ်စေဟောပြောလော့ဟုမိန့်တော်မူ၏ထိုအခါဝိညာဉ်တော်သည်ငါ့ကိုချီ၍ထာဝရဘုရားကျိန်းဝတ်တော်မူရာအရမှ ဘုံတော်သည်မင်္ဂလာရှိစေတည်းဟုငါနောက်၌ကြီးစွာသောလှုပ်ရှားခြင်းအတန်ကိုငါကြား၏တခုနှင့်တခုဆက်လျက်ရှိသောတရဝတို့၏အတောင်များမြည်တံကို၎င်းသူတို့အနားမှဘီးများမြည်တံကို၎င်းကြီးစွာသောလှုပ်ရှားခြင်းအတန်ကို၎င်းငါကြားရ၏ဝိညာဉ်တော်သည်ငါကိုခြီးတော်မူ၍ငါသည်ခါသောစိတ်ပူပန်သောစိတ်နှင့်လိုက်ရ၏ ထာဝရဘုရား၏လက်တော်သည်ငါအပေါ်မှာလေးလံစွာတင်လျက်ရှိ၏တိမ်တွားခြင်းကိုခံရ၍ခေပါမျက်နာတေလပိပရွာမှာနေရာကျသောသူတို့ရှိရာသို့ငါရောက်၍သူတို့နေရာအရ၌ခொနည်းပတ်လုံးမိန်မောတွေ့ဝေလျက်နေ၏အငယ်၁၆မှ၂၁ခொနည်းလွန်မှ ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတင့်ကိုဣဒရေလအမျိုးတွင်ကင်းဆောင်အရာ၌ငါခန့်ထားသောကြောင့်ငါတတိပေးသောစကားကိုနားထောင်၍သူတို့အားဆင့်ဆိုလောတင်းသည်အမှန်တေလိမ့်မည်ဟု လူဆိုးအားငါပြောလျက်နှင့်တင်းသည်တတိမပေးလူဆိုး၏အသက်ကိုချမ်းသာစေခြင်းဟာလူဆိုးအားတတိပေးသောစကားကိုမပြောဘဲနေလျင် ထိုလူဆိုးသည်မိမိအပြစ်၌သေလိမ့်မည်သူ၏အသက်ကိုကားတင်၌ငါတောင်းမည်သို့မဟုတ်တင်သည်လူဆိုးကိုတတိပေးလျက်နှင့်သူသည်မိမိပြုသောဒုစရိုက်ကို၎င်းမိမိလိုက်သောအာဓမလမ်းကို၎င်းမရှောင်ဘဲနေလျင်မိမိအပြစ်၌သေလိမ့်မည်တင်မူကားကိုအသက်ဝိညာဉ်ကိုကယ်နှုတ်လေပြီတဖန်တုံဖြောက်မှတ်သောသူသည်ဖောက်ပြန်၍ဒုစရိုက်ကိုပြုလျင်၎င်း ထိမိ၍လဲเสียအကြောင်းကို သူရှိမှငါထားလင်၎င်းသူသည်သေလိမ့်မည်တင်းသည်တတိမပေးသောကြောင့်သူသည်မိမိအပြစ်၌သေလိမ့်မည်သူကျင့်ဘူးသောတရားကို ပမာဏမပြုရသူ၏အသက်ကိုကားတင်၌ငါတောင်းမည်သို့မဟုတ်ဖြောင့်မတ်သောသူသည်ဒုစရိုက်ကိုမပြုမိအကြောင်းတင်သည်တတိပေး၍သူသည်ဒုစရိုက်ကိုမပြုဘဲနေလျင်တတိပေးသောခြေဆုကြောင့် စင်စစ်အသက်ချမ်းသာလိမ့်မည်တင်ဒီလဲကိုအသက်ဝိညာဉ်ကိုကယ်ထုတ်လေပြီဟု မိန့်တော်မူ၏အငယ်22မှ29တပန်းသာရဖျား၏လက်တော်သည်ငါအပေါ်မှာတင်ပြီးလျင်တင်ထ၍လွင်ပြင်သို့တော်လောထိုအရ၌ငါပြောမည်ဟု မိန့်တော်မူသည့်အတိုင်းငါသည်ထ၍လွင်ပြင်သို့တော်၏ ရောက်သောအခါခေဗာမျက်နှာမှငါမြင်ဘူးသောဒါရဖျား၏ဘုံတော်သည်ရတ်တော်မူ၍ငါသည် ပြက်ဝတ်လျက်နေ၏ဝိညာဉ်တော်သည်ငါအထဲသို့ဝင်၍မတ်တနေစီလျက်တင်တော်လော့ကိုယ်အိမ်၌ပုန်းရှောင်၍နေလော့အချင်းလူသားတင်သည်ကျိုးနှင့်ချီနှောင်ခြင်းကိုခံ၍သူတို့တွင်မထွက်ရတင်သည်သူတို့ကို မဆုံးမဘဲနေစေခြင်းဟံစကားအလျက် တိရှာကိုအာခေါင်၌ကပ်စေမည်အကြောင်းမူကားသူတို့သည် ပုန်ကန်တတ်သောအမျိုးဖြစ်ကြ၏တို့ရတွင်သင်အားငါပြောသောအခါသင်နှုတ်ကိုငါဖွင့်မည်သင်ကအရှင်သာရဖျားမိန်တော်မူ၏ဟုသူတို့အားဟောပြောရမည်နားထောင်သောသူသည်နားထောင်စေနားမထောင်သောသူသည်နားမထောင်ဘဲနေစေသူတို့သည်ပုန်ကန်တတ်သောအမျိုးဖြစ်ကြသည်ဟု မိန်တော်မူ၏